အခန်းကြီး9အငယ်1မှ6ယခုမူကားအိုးဘူချီတို့သမီးစီဝေး၍ခင်းကျင်းလောငါတို့ကိုဝိုင်းထားကြပြီဤဒေလမင်းပါကိုချိန်လုံးနှင့်ရိုက်ကြပြီတကားအိုဘဲလင်ဧဖရမျိုးအစိုးရသောယူဒမျိုးတို့တွင်တင်းဒီမြို့ငယ်မြို့ရုပ်ဖြစ်တော်လဲဣဒရလအမျိုးကိုအုပ်ဆိုးသောသခင်သည်ငါအဖို့တင်း၏အထဲမှပေါ်ထွန်းလက်တံ ထိုသခင်သည်ရှေးကပ်ကဘာမှစ၍ပေါ်ထွန်းသောသခင်ဖြစ်၏တို့ဖြစ်၍သားဖွာခြင်းဝေဒနာကို ခံရသောမိမသည် မဖွားမီတိုင်အောင်၎င်းဣဒရလအမျိုးသားတို့နှင့်တကွကြံကျွင်းသောညီကိုတို့သည် မပြောင်းလဲမီတိုင်အောင်၎င်း သူတို့ကိုစွန့်ပစ်တော်မူလိမ့်မည်ထိုသခင်သည်ရက်၍သာရဖျား၏အစွမ်းတတ္တိနှင့်၎င်းမိမိဖျားသခင်သာရဖျား၏နာမတော်တကူအာနုဘော်နှင့်၎င်း မိမိတိုးစုကိုကျွေးမွေးလိမ့်မည်သူတို့သည်လည်းတည်ကြလိမ့်မည် အကြောင်းမူကားထိုသခင်သည် မြေကြီးဆွန်းတိုင်အောင်အစိုးရ၍ရန်ရင်းချင်းအကြောင်း ဖြစ်တော်မူလိမ့်မည် အာရှုရီလူသည်ငါတို့ပြည်သို့လာ၍ငါတို့ဘုံဗိမာန်များကိုနင်းသောအခါတိုးရင်းခုနှစ်ပါးနှင့် လူကြီးရှစ်ပါးတို့သည်ငါတို့တွင်ပေါ်ထွန်း၍ဓာလက်နှင့်ဖြင့်အာရှုရီပြည်ကို၎င်းမြို့တကားဝအတွင်း၌ နေရောဒနိုင်ငံကို၎င်းတုတ်တင်ပယ်ရှင်းသောအဖြစ်ငါတို့ပြည်သို့လာ၍ငါတို့နယ်အတွင်းတွင်နင်းသော အာရှုရိလူ၏လက်မှငါတို့ကိုကယ်လွတ်လိမ့်မည်အငယ်9မှ15ကြံကျွင်းသောယာကုအမျိုးသားတို့သည်တပားမျိုးသားအများတို့တွင်နေ၍သာဝရဖျားပေးတော်မူသောနှင်းကဲ့သို့၎င်းလူကိုမငန့်နှင့်လူသားတို့၏အလိုသို့မလိုက်သော မိုးရေကဲ့သို့၎င်းဖြစ်ကြလိမ့်မည်။ကြံကျွင်းသောယာကုပ်အမျိုးသားတို့သည်တပါးအမျိုးသားအများတို့တွင်နေ၍တောသားရဲတို့တွင်ခြင်သိကဲ့သို့၎င်းတိုးစုတို့တွင်ခြင်သိပြုကဲ့သို့၎င်းဖြစ်ကြလိမ့်မည်။ခြင်သိဝင်သောအခါအဘယ်သူမျှမကယ်နှုတ်နိုင်အောင်နင်း၍ကိုက်စားတတ်၏။တင်ဤရန်ပဲ၌နေသောသူတို့ကိုတင်တတ်၍ရန်သူအပေါင်းတို့သည် ဆုံးရှုံးကြလိမ့်မည် ထာဝရဘုရားမိန်တော်မူသည်ကားထိုကာလ၌တင်ဤမြင်းတို့ကိုတင့်အလယ်မှာငါပယ်ရှိ၍တင်ဤယထာတို့ကိုလည်းဖျက်ဆီးမည်တင်ဤပြည်၌မြို့ရိုးတို့ကိုငါပယ်ရှိ၍တင်ဤရဲတိုက်ရှိသမျှတို့ကို ဖြိုဖျက်မည်တင်ဤနယ်၌ဆုံးလုသောသူတို့ကိုငါပယ်ရှိ၍တင်၌ဘေးရင်ဟောသောသူမရှိရထုလုသောရုတ်ထုစင်းတုကိုတင့်အလယ်ကငါပယ်ရှိ၍ ကိုလက်နှင့်လှုပ်သောအရာကိုနောက်တဖန်သင်မကူးကွယ်ရအရှရပင်တို့ကိုလည်းသင်အလယ်၌ငါနှုတ်၍သင်ဤမျိုးတို့ကိုလည်းငါဖျက်ဆီးမည်ငါစကားကိုနားမထောင်သောတပားမျိုးသားတို့ကိုပြင်းစွာအမျက်ထွက်၍အပြစ်ဒဏ်ကိုငါစီရင်မည်